ရှင်လုကာခရင်ခန်းကြီး20အငယ်1မှ8တနေ့တ၌ကိုတော်သည်ဗိမာန်တော်တွင် လူများကို ဆုံးမဩဝါဒပေး၍အေဝံဂေလိတရားကို ဟောတော်မူစဉ်ယေပရောဟိအကြီး ကျမ်းပြုဆရာလူအကြီးကဲတို့သည် လာ၍ကိုတော်သည်ဤအမှုများကိုအဘဲအခွင့်နှင့်ပြုသည်ကို၎င်းထိုအခွင့်ကိုအဘဲသူပေးသည်ကို၎င်းကျွန်ုပ်တို့အားပြောပါဟု ဆိုကြတော့ ကိုရောကငါသည်ဇုံတစ်ခုကိုမေးဥမီသင်တို့ဖြေကြလော့ယောဟန်ဤဗတ္တိဇံတရားသည်ဖျားကဖြစ်သလောလူကဖြစ်သလောဟု မေးတော်မူ၏ထိုသူတို့သည် အချင်းချင်းဆင်ခြင်၍ဖျားကဖြစ်သည်ဟုငါတို့ဖြေလင်သင်တို့သည်ယောဟန်ကိုအဘယ်ကြောင့်မယုံသနည်းဟု သူမေးလေဥမီ လူကဖြစ်သည်ဟုငါတို့ဖြေလင်ယောဟန်သည်ပရောဖက်ဖြစ်သည်ကို လူအပေါင်းတို့သည်ယုံသဖြင့် ငါတို့ကိုကြောက်ခဲနှင့်ပြစ်ကြလိမ့်မည်ဟုအချင်းချင်းဆင်ခြင်ပြီးမှအဘယ်ကဖြစ်သည်ကို ကျွန်ုပ်တို့မသိပါဟု ပြန်ပြောကြ၏ယေရှုကလည်းထိုသူဤအမှုများကိုအဘယ်အခွင့်နှင့်ငါပြုသည်ကိုငါမပြောဟုမိန့်တော်မူ၏အငယ်9မှ19ထိုအခါပရိသတ်တို့အားမိန့်တော်မူသော ဥပမာကားလူတူးသည်စပြည့်ဥယျင်ကိုစိုက်ပျိုးပြီးမှ လှုပ်ဆောင်သောသူတို့အားဥယင်ကိုငှား၍အခြားသောပြည်သို့ကြာမြင့်စွာသွားနေ၏။ကာလအချိန်တန်လျင်လှုပ်ဆောင်သောသူတို့သည်စပစ်သည်အချို့ကို ပေးစီခြင်းဟံဥယင်ရှင်သည်ငယ်သားကိုစေလွတ်လေ၏။ဥယင်ဆောင်တို့သည်ငယ်သားကိုရိုက်၍လက်ချီလွတ်လိုက်ကြ၏။နောက်တဖန်အခြားသောငယ်သားကိုစေလွတ်ပြန်လျင်ဥယင်ဆောင်တို့သည် သူ့ကိုရိုက်၍အဆက်ခွဲပြီးမှလက်ချီလွတ်လိုက်ကြ၏ နောက်တဖန်အခြားသောငယ်သားကိုစေလွှတ်ပြန်လျင်သူကိုဒဏ်ရာပေါ်အောင်နာကျင်စွာရိုက်၍နှင်ထုတ်ကြ၏ထိုအခါဥယျာရှင်ကငါသည်အဘယ်သို့ပြုရမည်နည်းငါ၏ချက်သားကိုငါစေလွတ်မည်ထိုသူတို့သည်ငါသားကိုမြင်လျင်အာနာကောင်းအာနာချလိမည်ဟုဆို၏ဥယျာဆောင်တို့သည် သားကိုမြင်လျင်ဤသူသည်အမွေခံဖြစ်၏လာကြသူကိုတတ်ကြကုန်အံ့ ထိုသို့သူ၏အမွေဥစ္စာကိုငါတို့ရကြလိမ့်မည်ဟု အချင်းချင်းတိုင်ပင်ပြီးမှဥယျင်ရှင်သားကိုဥယျင်ပြင်သို့ထုတ်၍တပ်ပစ်ကြ၏တို့ဖြစ်လျင်ဥယျင်ရှင်သည်ဥယျင်ဆောင်တို့ကိုအဘယ်သို့ပြုမည်နည်းဥယျင်ရှင်သည်လာ၍ထိုသူတို့ကိုတုတ်တင်ပယ်ရှင်းပြီးမှထိုဥယျင်ကိုအခြားသောသူတို့အားပေးလိမ့်မည်ဟုမိန့်တော်မူ၏ပရိသတ်တို့သည်ကြားလျင်ထိုတို့မဖြစ်ပါစေနှင့်ဟုလျှောက်ကြသောကိုယ်တော်သည်ထိုသူတို့ကိုကြည့်ရှု၍ တိုက်ကိုတီလုသောသူများပယ်ထားသောကြောက်သည်နောက်တပံတိုက်တော့အထွတ်ဖြတ်သို့ရောက်ပြန်၏ဟုသောကျမ်းစာချက်သည်အဘယ်သို့ဆိုလိုသနည်းအကျဉ်သူသည်ထိုကြောက်အပေါ်သို့ကြာ၏ထိုသူသည်ကျိုးလက်တံအကျဉ်သူ၏အပေါ်သို့ထိုကြောက်သည်ကြာ၏ထိုသူသည်ညံ့ညံ့ကျေလက်တံဟုမိန်တော်မူ၏ထိုအခါယေဘရဟိအကြီးကျမ်းပြူဆရာတို့သည်မိမိတို့ကိုရည်ဆောင်၍ထိုဥပမာစကားကိုဟောပြောတော်မူသည်ကိုသိသောကြောင့် ကိုရောကိုဖမ်းဆီးခြင်းငှာရှာကြံကြ၏သို့တော်လည်းလူများကိုကြောက်၍နေရကြ၏အငယ်20မှ26ထိုအခါပါရိရှဲတို့သည်ကိုရောကိုချောင်းမြောင်းလျက်စကားတော်၌အပြစ်ကိုရှာ၍မြို့ဝန်မင်းလက်သို့ အနှံသောအခွင့်ကိုရခြင်းကသူတော်ကောင်းဖြစ်အောင်ဆောင်သောတရှူတို့ကိုအထံတော်သို့စေလွတ်ကြ၏ထိုတရှူတို့ကအရှင်ဖျားကိုတော်သည်လူမျက်နှာကိုမထောက်ဘဲ ဖြောင့်မတ်စွာဆုံးမဩဝါဒပေး၍ဘုရားသခင်တရားလမ်းကိုဟုတ်မှန်စွာ ပြတော်မူသည်ကိုအကျွန်ုပ်တို့သိကြပါ၏အကျွန်ုပ်တို့သည် ကဲသာပြင်အားအခွန်ကိုဆက်အပ်သလိုမဆက်အပ်သလိုဟုမေးလျှောက်ကြ၏ကိုရိုသည်ထိုသူတို့၏ပရိယေကိုတိမှတ်တော်မူလျင်တင်တို့သည်ငါ့ကိုအဘယ်ကြောင့်စုံစမ်းနှောက်ယှက်ကြသနည်းဒီနေဤတပြားကိုပြပါအဘယ်သူ၏ပုံအဘယ်သူ၏လိပ်စာပါပါသနည်းဟု မေးတော်မူလျင် ကဲသာပြင်၏ပုံလိပ်စာပါပါသည်ဟုလျှောက်ကြတော့ကိုရောကကဲသာပြင်ဥစ္စာကိုကဲသာပြင်အားဆက်ပေးကြလော့ဘုရားသခင်ဥစ္စာကိုကားဘုရားသခင်အားဆက်ပေးကြလော့ဟု မိန်တော်မူ၏ထိုသူတို့သည် လူများရှိတွင် စကားတော်၌အပြစ်မတွေ့နိုင်သဖြင့်ပြန်ပြောတော်မူသောစကားကိုအံ့ဩ၍တိတ်ဆိတ်စွာနေကြ၏အငယ်29မှ33 ထမ်းမြောက်ရှင်ပြန်ခြင်းမရှိဟုငင်းခုန်တတ်သောဇတ်တုကဲအချို့တို့သည်လည်းအထံတော်သို့ချဉ်ကပ်၍အရှင်ဖျားမရရှိသောသူသည် သားမရှိဘဲတည်လင် သူ၏မယားကို သူညီသိမ့်ယူ၍အကူအမျိုးမပြတ်ဆက်နွယ်စေဟု အကျွန်ုပ်တို့အားမောရှိစီရင်ပါပြီညီကိုခုနှစ်ယောက်ရှိပါ၏အကူကြီးသည်မိမနှင့်ဆုံဖက်၍သားမရှိဘဲတည်လင် သူ၏မယားကို သူညီအကြီးသိမ့်ယူ၍ သားမရှိဘဲတည်မြန်လေ၏ထိုသူတတိယသူမှဆ၍တယောက်နောက်တယောက်ခုနှစ်ယောက်သောညီကိုတို့သည်ထိုမိမကိုတင်းယူ၍သားကိုမကြံရစ်စေဘဲတည်ကြ၏နောက်ဆုံး၌မိမသည်လည်းတည်လေ၏တို့ဖြစ်၍ထမြောက်ရာကာလ၌ထိုမိမသည်အဘယ်သူ၏မယားဖြစ်ရပါမည်နီထိုသူခဏယောက်တို့သည်ထိုမိမနှင့်ဆုံဖက်ကြပါပြီဟုလျှောက်ကြ၏အငယ်34မှ 39ယေရှုကလည်းယခုဘဝသားတို့သည်စုံဖက်ခြင်းထိမ်းမြန်းပေးစားခြင်းကို ပြုတတ်ကြ၏နောင်ဘဝကို၎င်းတည်ခြင်းမှထမြောက်ခြင်းကို၎င်းရတိုက်သည်ဟု မှတ်တော်မူခြင်းကို ခံရသောသူတို့သည်စုံဖက်ခြင်းထိမ်းမြန်းပေးစားခြင်းကိုမပြုတတ်ကြတည်ခြင်းနှင့်အစဉ်ကင်းလွတ်၍ကောင်းကင်တမန်ကဲ့သို့ဖြစ်တည်သာမကထမြောက်ခြင်း၏သားဖြစ်သောကြောင့် ဘုရားသခင်၏သားဖြစ်ကြ၏ထိုမှတပါမောရှေသည်သာရဘုရားကို အာဗြဟံ၏ဘုရားဣဇက်၏ဘုရားယာကုပ်၏ဘုရားဟုခြုံကန်း၌ခေါ်ဝေါ်သောအခါတေလွန်သောသူတို့သည်ထမြောက်ကြောင်းကိုဖော်ပြခဲ့ပြီးဘုရားသခင်သည်သေနေသောသူတို့၏ဘုရားမဟုတ်အသက်ရှင်သောသူတို့၏ဘုရားဖြစ်တော်မူ၏ထိုသူအပေါင်းတို့သည်ဘုရားသခင်၌အသက်ရှင်ကြသည်ဟုမိန်တော်မူ၏ကျမ်းပြူဆရာအချို့တို့ကအရှင်ဘုရား ကိုယ်တော်ဤစကားသည်လျှောက်ပတ်ပါ၏ဟုလျှောက်ကြ၏နောက်တပံအလင်းမမေးမလျှောက်ဝင်ကြအငယ်40မှ49နောက်တဖန်အလင်းမမေးမလျှောက်ဝွင့်ကြယေရှုကလည်းခရစ်တော်သည်ဒါဝိဒ်၏သားဖြစ်သည်ဟုအဘယ်ကြောင့်ဆိုကြသနည်းဒါဝိဒ်၏စကားမှာသာရဘုရားကသင်၏ရန်သူတို့ကိုသင်၏ခြေတင်ရာငါမချမထမ်းမိတိုင်အောင်ငါလက်ရဘဲ၌ထိုင်နေလောဟု ငါသခင်အားမိန်တော်မူသည်ဟုဇာလံကျမ်းစာ၌ဒါဝိဒ်ဆိုသည်ထိုသို့ဒါဝိဒ်သည်ခရစ်တော်ကိုသခင်ဟု၍ခေါ်လျင်အဘယ်သို့သူ၏သားဖြစ်သနည်းဟုမေးတော်မူ၏ပရိသတ်များနားထောင်စဉ်တွင်တပည့်တော်တို့အားတဖန်မိန်တော်မူသည်ကားကျမ်းပြူဆရာတို့ကိုရှောင်ကြလော့သူတို့သည်ရှေသောအင်ကြီးကိုဝတ်လျက်လေခြင်းဟံအလိုရှိကြ၏ဈေး၌ရိုသေစွာနှုတ်ဆက်ခြင်းကို၎င်း ပွဲသဘင်တရားစရတို့၌မြင့်မြတ်သောနေရာထိုင်ရာကို၎င်း နှစ်သက်ကြ၏သူတို့သည်မုတ်ဆိုးမအိမ်ကို လူယူသိမ်းစား၍အပြစ်မပေါ်စေခြင်းငှာရှည်စွာသော ပထနာစကားကိုရွတ်တတ်ကြ၏ထိုသူတို့သည်တာ၍ကြီးစွာသောဒဏ်ကိုခံရကြလတန်ဟုမိန်တော်မူ၏